1380ခုနှစ်တကူလာပြီးကျော်တရက်ခရတကရေ2000ခုခုနှစ်ဧပြီလ10ရက်နေ့ဒီနေ့တရားပွဲတတိယညတရားပွဲပေါ့ပေါ်မှန်တရားကယောဂီများအတွေ့အထောက်အကူပြုတရားတော် ယောဂီများ အတွက်အထောက်အကူပြုတရားတော်ဗာတရားလဲရှစ်ခေကတော့ကမ္မထံတရားအထုတဲ့ခါကျတော့ကမ္မထံဆရာထမတရားယူပြီးတော့တရားတွေရှုနိမှန်နိသေသေးချာချာနာယူသွားပြီးတော့တရားနဲ့ဆက်စပ်တဲ့ဟာတွေလွတ်အားလိုက် ဟာတွေကိုကမ္မထဆရာကဖြစ်ဖို့ဖြစ်နည်းလေးတွေကိုဆုံးမဩဝါဒပေးဟောကြားပေးလိုက်ပြီးတော့သူ့အသူတရားသွားအထုတ်တာပါပဲအထုတ်ပြီးတော့မေဖို့နိဗ္ဗာန်တရားကိုကိုယ်တိုင်မြင်သွားပြီဆိုရှင်လာပြီးတော့လျှောက်တာပါပဲတစ္ဆာလေးပါးတရားသူပြီးဖို့လာလျှောက်တာပါဒီလိုနေ့နေ့နေ့စဉ်နေ့တိုင်းတရားတွေစစ်တာတို့ဟောတာတို့မရှိပါဘူးကိုယ့်ကိုယ်ပဲ ကျူးစာရအထုသွားတာပါပဲလိုအပ်တယ်ဆိုရှင်ခက်ခဲတယ်ဆိုရှင်ကမ္မထဆရာထံလာပြီးတော့လျှောက်ထားနီလာနေပြန်ညွှန်ပြဒါတွေရှိတာပါပဲနေ့တိုင်းတရားဟောပေးတယ်တရားစစ်ပေးတာပါယောဂီများအတွက်အထောက်အကူပြုတရားတော်တဲ့အချက်သုံးချက်ယောဂီတွေနားလည်ထားမယ်ဘယ်နှချက် သမာဓိကိုသိရမည်သမာဓိဖြစ်ကြောင်းကိုသိရမည်သမာဓိအချမ်းအယံအကြောင်းကိုသိရမည်တတိပဋ္ဌာန်တရားအထုတဲ့ယောဂီများမှာသမာဓိကိုသိရမယ်သမာဓိဆိုတာဘာကိုခေါ်တယ်သမာဓိဖြစ်ကြောင်းကိုသိရမယ် ဘယ်လိုတရားမျိုးကိုရှုမှန်းမှတမာတိဖြစ်နိုင်တယ်ဆိုတဲ့တမာတိဖြစ်ခြင်းအကြောင်းကိုပြရမယ်။တမာတိရဲ့အချမ်းအယံအထောက်အကူပြုတဲ့တရားကိုပြရမယ်။ဘယ်နှချက်ရှိတယ်။ဒါနဲ့လည်းထား။တမာတိဆိုတာဟာတမာတိဆိုတာဘယ်ဟာလဲ။တမာတိဆိုတာဟာ အာယုံတစ်ခုတည်းပေါ်မှာစုဆိုင်တည်ငြိမ်နေတဲ့တရားကိုသမာဓိခေါ်တယ်အာယုံတစ်ခုတည်းပေါ်မှာစုဆိုင်တည်ငြိမ်နေတဲ့တရားကိုသမာဓိခေါ်သည်ဒီလိုဆိုတော့အာယုံတစ်ခုတည်းပေါ်မှာစုဆိုင်တည်ငြိမ်နေတရားကိုသမာဓိခေါ်ဆိုရင်မိမိရရှုမှတ်နေတဲ့တရားဒီနေ့သုံးရရှုရယူပေါ့လက်ရပါဝင် အာယုံတစ်ခုတည်းပေါ်မှာမိမိစိတ်ကလေးကိုစုစိုက်စိုက်ထားနိုင်မထားနိုင်မိမိစိတ်ကလေးရဲ့အာယုံပေါ်မှာတည်နေတည်မှုရှိမရှိကိုစဉ်းစားရတယ်သမာဓိကနှစ်မျိုးရှိတယ်ခဏိကသမာဓိပဗန္ဒသမာဓိနှစ်မျိုးရှိတယ်ခဏိကသမာဓိဆိုတာဟာ အာယုံပေါ်မှာခဏလေးခဏလေးတီးတီးပြီးတော့နေတဲ့သမာဓိကိုခဏိကသမာဓိခေါ်တယ်အဲ့ဒါဝိပဿနာသမာဓိပဲအာယုံပေါ်မှာရှုမှတ်လိုက်တဲ့အာယုံပေါ်မှာခဏလေးခဏလေးတီတီပြီးတော့သွားတီတီပြီးတော့နေတာအဲ့ဒီသမာဓိကိုခဏိကသမာဓိလို့ခေါ်တယ်ဝိပဿနာသမာဓိဖြစ်တယ် ပဗန္ဒသမာဓိဆိုတာကသမာဓိအစဉ်တန်းကြီးဟာမိနစ်30မိနစ်40တနာရီ2နာရီ3နာရီတစ်ဆက်တည်းခွင့်ဆက်ပြီးတော့မတုံမလုတ်တည်ငြိမ်နေတဲ့သမာဓိကိုပဗန္ဒသမာဓိခေါ်တယ်မိနစ်30အနည်းဆုံးမိနစ်40တနာရီ2နာရီ3နာရီ4နာရီသမိုင်းတစ်ဆက်တည်းတည်ပြီးတော့နေတယ် အဲ့ဒီသမာဓိမျိုးကိုပဗန္ဒသမာဓိခေါ်တယ်ဒါကသမထသမာဓိသမထတရားကိုအဲ့လို သမာဓိထူထောင်မှသမထဇံရတယ်မဟုတ်ရင်မရနိုင်ဘူးပဗန္ဒသမာဓိဆိုတာသမထသမာဓိဇံလန်းကိုသွားတဲ့အခါမှာထူထောင်ရတဲ့သမာဓိမျိုးတဏှာကြီးလုံးဝအပြင်စိတ်မသွားဘူး ထားတဲ့သမထအိမ်ပေါ်မှာစိတ်တွေတည်ငြိမ်နေတာ2နာရီ3နာရီ4နာရီ5နာရီအာယုတစ်ခုတည်းပေါ်မှာစိတ်တည်နေတာခက်တန်ချွန်လေးပေါ်မှာဂေါ်လီလုံးလေးကိုတင်ထားသလိုမလှုပ်မရှက်မရွေ့မရှားပဲနဲ့တည်ငြိမ်ပြီးတော့နေတာဥပါစရာသမာဓိအပ္ပနာသမာဓိဖြစ်ပေါ်လာပြီးတော့ဇံရသွားတာပဲပထမဇံဒုတိယဇံတတိယဇံသရုထဇံပစ္စမဇံ ရူပဇံ၅ပါးအရူပဇံ၄ပါးသူတို့တက်သွားတာအဲ့ဒီပပန္ဒသမာဓိဆိုတာဟာသမထအရာမှာဖြစ်တဲ့သမာဓိမျိုးဒီလိုပပန္ဒသမာဓိဘုန်းကြီးတို့ယောဂီများဖြစ်မဲ့ဆိုရင်တော့ဖြစ်ရမှာမဟုတ်တင်တယ်တဏှာရီတမဝဲနာယမှာကထတဲ့နာယီဘုန်းကြီးတယ်ခဏခဏလှက်လှက်ကြီးတာသွားတည်တာပါ ဒီလိုမျိုးဆိုရှင်တော့တရားရဘူးဆိုတာတော့ဖြင့်ဝေးပါသေးရဲ့ကောက်ကင်တထွေကဘာမြေလူတွေဝေးလာသည်ကောက်ကင်နဲ့မြေကြီးဝေးသလိုဒီလိုယောဂီမျိုးတရားထုရဖို့ဆိုတာလည်းပဲဝေးပါသေးရဲ့ကိုအကျိုးကိုစီဘွားကိုအမတန်လူလားပြီးတော့အကွက်သံတရားဝတ္တုခဆင်းရဲကိုအမတန်ကြောက်ရွံ့ထိတ်လန့်တဲ့စိတ်ရှိပြီးတော့ဇွဲတန်တန်အထုတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများတာလည်း တရားထူရနိုင်သည်ယောဂီတို့ခဏိကသမာဓိဆိုတာရှုမှန်လိုက်တဲ့အာယုံပေါ်မှာခဏလေးခဏလေးတီးတီးပြီးတော့သွားတဲ့သမာဓိကိုခဏိကသမာဓိဝိပဿနာအရာမှာအလိုရှိအပ်သောသမာဓိဖောင်းတယ်လို့မှန်လိုက်ရင်ဖောင်းတဲ့အာယုံပေါ်မှာစိတ်လေးစူးစိုက်ပြီးတော့ကတ်သွားတာအာယုံနဲ့မှတ်စိတ် အတွဲလိုက်အတွဲလိုက်ကပ်ပြီးတော့ကြားသွားတာပိန်တယ်လို့မှန်လိုက်ရင်ပိန်တဲ့အာယုံပေါ်မှာအာယုံနဲ့မှတ်စိတ်တွဲလိုက် တွဲလိုက်စိုက်စိုက်ပြီးတော့စုစုပြီးတော့ဝင်ပြီးတော့ကတ်ကတ်ကြားသွားတာအဲ့ဒါကိုခဏိကသမာဓိခေါ်တယ်။ဘာသမာဓိခေါ်တယ်လဲ။ဖောင်းတယ်လို့မှန်လိုက်ရင်ဖောင်းအစမ်းမအဆုတ်တောင်စေးရဘယ်မှမသွားဘူး။တစ်ဆက်တည်းမှန်နိုင်တယ်။ ပိန်တယ်လို့မှန်းလိုက်ရင်ပိန်တဲ့အစာမအဆုတ်တအောင်တစ်ဆက်တည်းစိတ်ဘယ်မှမသွားအောင်မှန်းနိုင်တယ်အဲ့ဒါလို့အချက်ကြကြအာယုန်နဲ့မှန်းစိတ်အတွဲလိုက်အတွဲလိုက်မှန်းမိတာကိုခဏိကသမာဓိခေါ်တယ်မိရလားနာရာကျင်တာကိုမှန်းရင်နာတယ်ဆိုရင်နာတဲ့အာယုန်နဲ့ရှုမှန်းတဲ့စိတ်ကျင်တယ်ဆိုရင်ကျင်တဲ့အာယုန်နဲ့ရှုမှန်းတဲ့စိတ် အာယုန်နဲ့အမှတ်စိတ်အတွဲလိုက်တွဲလိုက်ကပ်ကပ်ပြီးတော့ကြာသွားတာကိုခဏိကသမာဓိခေါ်တယ်။ညာလန်းတယ်ဘယ်လန်းတယ်ဆိုရင်ညာလန်းလေလိုက်တဲ့ခြေထောက်ပေါ်မှာအာယုန်ပေါ်မှာစိတ်ကလေးကဆုဆိုင်ပြီးတော့ကပ်ပြီးတော့နေတာဘယ်လန်းတယ်ဆိုရင်ဘေခြေထောက်ပေါ်မှာဘေခြေထောက်အာယုန်ပေါ်မှာစိတ်ကလေးဆုဆိုင်ပြီးတော့ကပ်ပြီးတော့နေတာအာယုန်နဲ့မှန်းစိတ်အတွဲလိုက် တွဲလိုက်ကြကြသွားတာ။ ထိထိမိမိသိသိသွားတာသဘောကိုခဏိကသမာဓိခေါ်သည်ဤကဲ့သို့သောခဏိကသမာဓိမျိုးများယနေ့တရားထိုင်နေတဲ့ယောဂီများဖြစ်ပြီလားမဖြစ်သေးဘူးလားဆိုတာစဉ်းစားဖို့ပါပဲ။ဟာသမာဓိဖြစ်ပြီလားမဖြစ်သေးဘူးလားကိုယ့်ကိုစဉ်းစားရင်တော့မသိနိုင်ဘူးလားခဏလေးခဏလေးတည်သွားတာနော်အဲ့ဒီခဏိကသမာဓိကနေပြီးတော့ဘယုံဆုံးနိဗ္ဗာန်ကူးသွားတာပဲဘုရားပြည့်သား ပပနာသမာဓိမျိုး2နာရီ3နာရီထူထားရတာမျိုးမဟုတ်ဘူးဝိပဿနာသမာဓိကဒီခဏိကသမာဓိပေါ်မှာညံပေါ်သွားတာကိုမမြဲတဲ့နိစ္စဆင်းရဲတဲ့ဒုက္ခသူ့သဘောတည်းသိဖြစ်တဲ့အနတ္တတရားအဲ့ဒါပေါ်သွားတာပါပဲအနိစ္စပေါ်တဲ့အခါပေါ်နေမယ်ဒုက္ခပေါ်တဲ့အခါပေါ်နေမယ်အနတ္တပေါ်တဲ့အခါပေါ်နေမယ်အာယုံဆိုတာစိတ်တစ်ခုမှလားအာယုံတစ်ခုပေါ်မှာစိတ်တစ်ခုထားရတယ်အာယုံနှစ်ခုတစ်ခုပေါ်မှာစိတ်ထားလို့မရဘူးအာယုံတစ်ခုစိတ်တစ်ခု တွက်လိုက်တာသွားလို့ရတယ်အာယုံနှစ်ခုသုံးခုပေါ်မှာစိတ်တစ်ခုတည်းထားလို့မရဘူးနားလည်ထားရတယ်ခဏိကသမာဓိဆိုတာအာယုံတစ်ခုစိတ်တစ်ခုထားရတာမျိုးသုံးလင်းငါးခုပေါ်မှာရှောက်ပြီးတော့လိမ့်မှားနိုင်မျိုးမဟုတ်ဘူးမမေ့နော်အဲ့ဒီခဏိကသမာဓိမျိုးယောဂီများများဖြည့်ပြီလားမဖြည့်သေးဘူးလားဒါမှန်ရတယ်။ဖောင်းတယ်မှန်လိုက်ရင် ဟောအစာမအဆုတ်တဲ့အောင်စေးလေးကကန့်ပြီးတော့နေတာဘယ်မှမသွားဘူးပိန်တယ်မှန်းလိုက်ရင်ပိန်အစာမအဆုတ်တဲ့အောင်စေးလေးကကန့်ပြီးတော့နေတယ်ဘယ်မှမသွားဘူးအဲ့ဒါတော့ခဏိကသမတိဖြစ်တဲ့နေဆိုရင်ဖောင့်ပိရဲ့သဘောတရားထဲမှာပေါ်နေတဲ့တရားတွေကိုသူပိုင်ပိုင်ခြားခြားမသိနိုင်ဘူးလားပညာတရားတွေလော့ပြီးတော့ပါရမတ္ထတရားစစ်စစ်သူပိုင်ပိုင်ပိုင်ကြကြမသိနိုင်ဘူးလားသိနိုင်တယ်သိနိုင်တယ်နော် တဖောင်ပြီးတဖောင်တပိန်ပြီးပိန်ဒါလောလောလေးပဲမှန်သားရတာဘာမှကိုမပင်ပန်းဘူးတရားအထွေဆိုတာရှုမှရှုနိမှန်နိနားလည်ဖို့တခုပါပဲဖေတူတူသိပြီးတော့တရားတွေဟောနေဖို့မဟုတ်ဘူးရှုနိမှန်နိနားလည်ရင်တမာတိဥပဒနာဉာဏ်ဖြစ်ပြီးတော့မကြမီမှာနိဗ္ဗာန်ကူးသွားတာပါပဲဝေယောဂီရိယ3ရက်9ရက်နဲ့စာရုပ်ရှင်တာတင်4ရက်ပါမကဆိုပါတော့9ရက်ညနေ မျက်လုံးတွေကြည့်ရင်ပြူကူလူပြကလာကြည်ခံတောင်းမှောင်တမာတိမတွေ့ရဘူးယောဂီကြည်ရတာမျက်လုံးတွေကလည်းပြူကူလူပြကလာကြည်ခံတောင်းမှောင်ခြေရလည်းပဲတိုင်တိုင်ွယ်နေတယ်လို့ပဲဒီလိုယောဂီမျိုးသုံးရတောင်ရှိပြီဆိုလားဒီလိုအခြေအနေမျိုးမှာရှိတဲ့ယောဂီများအိမ်ပြန်သွားတာပိုကောင်းပါတယ်ဆယ်စကန်းကုံဆုံးနေတိစောက်ဖို့မလိုဘူးစောင်းနေဖို့မလိုဘူး ယောဂီများဘုန်းကြီးကနှင်တာမဟုတ်ဘူးနော်တရားသဘောလို့ပြောရတာငါဆောင်တာလည်းပဲတိုက်ွက်နှင်းလို့သူပဲဟိုဘက်6ဒီဘက်6နှင်းရပါ့လေးလေးစားစားမှမဟုတ်ရဘူးလေးစားမှတရားရတယ်မလေးစားရင်တရားမရဘူးဘုန်းတော်ပြသကဲဆိုသမာဓိဆိုတာဘယ်ဟာလဲ အာယုံတစ်ခုတည်းမှာစုဆိုင်တည်ငြိမ်နေတာသမာဓိပဲသမာဓိဆိုတာဘယ်ဟာလဲအာယုံတစ်ခုတည်းမှာစုဆိုင်တည်ငြိမ်နေတာသမာဓိပဲ သမာဓိဆိုတာဘယ်ဟာလဲအာယုံတစ်ခုတည်းမှစုစိုက်တည်ငြိမ်နေတာသမာဓိပဲ မတခေါက်သမာဓိဒီဘက်နားလိုက်ရလားနားလည်မှကောင်းတယ်နော်ကိုကဒီလိုသမာဓိကိုမှဖြစ်မဖြစ်ကိုကကိုစစ်စစ်ဖို့ပါပဲဘုန်းကြီးကဗတ်သိပါလိမ့်မလဲပြတာသေးတာကိုစေကုစဉ်းစားရင်စေကုစဉ်းစားမှသိရတယ် စိတ်ကူးစဉ်းစားတဲ့စိတ်လေးပြုတ်သွားတာကိုသိရမယ်တိုးလာတာကိုသိရမယ်စိတ်ကူးစဉ်းစားတဲ့အာယုံပေါ်မှာမှတ်နေတဲ့မှန်တတိလေးကတ်နေတာကိုသိရမယ်ဒါကြောင့်မို့အာယုံနဲ့မှတ်စိတ်အတွဲလိုက်အတွဲလိုက်ဖြစ်နေတာကိုသိတာကိုဘာလို့ခေါ်တယ်လဲသမာဓိခဏိကသမာဓိလို့ခေါ်တယ်နာတာကျင်တာကြိုက်တာခဲတာပူတာနှွေးတာအိတာလှုပ်တာရှော့ရတာအားလုံးအတူတူပဲပေါ့ အာယုန်နဲ့မှတ်စိတ်အတွဲလိုက်တွဲလိုက်ကပ်ကပ်နေတာကိုဘာလို့ခေါ်တယ်လဲသမာခဏိကသမာဓိဘာသမာဓိခေါ်တယ်လဲခဏိကသမာဓိလို့ခေါ်တယ်ခြားသန်သွားစိတ်ဝင်စားတဲ့ကိုအလို့ကိုလို့ပါမကင်မှာဘာပဲဖြစ်ဖြစ်ကိုနဲ့မဆိုင်ဘူးကိုခန္ဓာကိုထမ်းပါကလည်းကိုတရားကိုရှာပြီးတော့ဒါယောဂီများပါဝန်းကျင်ကောင်းမှချမ်းသာတယ်ပါဝန်းကျင်မှာကောင်းရင်မချမ်းသာဘူးဘုန်းကြီးတို့ပါဝန်းကျင်မှာမကောင်းဘူး ဟုတ်တယ်ပဝန်းကျင်မကောင်းဘူးနေသာနေရတာပဝန်းကျင်ကောင်းမှချမ်းသာတယ်ပဝန်းကျင်မကောင်းရင်မချမ်းသာဘူးဟုတ်တယ်ပဝန်းကျင်ကမကောင်းဘူးစုခလုံးကြီးပဲပဝန်းကျင်ကနံပါတ်1သမာဓိကိုသိရမယ်နံပါတ်2ဘာလဲသမာဓိဖြစ်ကြောင်းကိုသိရမည်ဘာသိရမှာလဲ တမာတိဖြစ်ကြောင်းဆိုတာတမာတိထူထောင်တဲ့တရား၄မျိုးရှိတယ်။ကာယ ानु ပါဒနာသတိပဋ္ဌာန်ဝေဒနာ ानु ပါဒနာသတိပဋ္ဌာန်စိတ်တ ानु ပါဒနာသတိပဋ္ဌာန်ဓမ္မ ानु ပါဒနာသတိပဋ္ဌာန်၄ပါးအဲ့ဒီသတိပဋ္ဌာန်၄ပါးပေါ်မှာတဘာဘာပေါ်မှာရှုမှန်းနေမှတမာတိဖြစ်တယ်။ဟုတ်လား တတိပဋ္ဌာန်၄ပါးတို့တွင်တဘာဘာသောတတိပဋ္ဌာန်ပေါ်မှာရှုမှန်းနေမှအဖြစ်မလဲတမာတိဖြစ်တယ်အဲကတတိပဋ္ဌာန်၄ပါးသည်တမာတိဖြစ်ခြင်းရဲ့အကြောင်းတမာတိဖြစ်ခြင်းအကြောင်းဘာလို့လဲကာယ ानु ဘာနာတတိပဋ္ဌာန်ကိုယောဂီတွေမှန်းတယ်မို့လားဖောင်းတယ်ပိန်တယ်ဒါကာယ ानु ဘာနာတတိပဋ္ဌာန်ပဲ နာတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်အေးတယ်ဒါဝေဒနာဥပဒနာတတိပဋ္ဌာန်ပဲတာမယ်တဲ့စိတ်ဖြစ်တယ်ပါရတဲ့စိတ်ဖြစ်တယ်သဘောကျတယ်ဝမ်းသာတယ်ဝမ်းနေတယ်ဒါတွေဟာဟောလဲဘာဘာဘာတတိပဋ္ဌာန်လဲကာယစိတ်တ ानु ပဒနာတတိပဋ္ဌာန်ပဲစိတ်လေးဟာ ပါရတဲ့စိတ်ဖြစ်တယ်သဘောကြတဲ့စိတ်ဖြစ်တယ်ဝမ်းတဲ့စိတ်ဖြစ်တယ်ဝမ်းသာတဲ့စိတ်ဖြစ်တယ်ဒီလိုဖြစ်နေတာစိတ်တ ानु ပါဒသတိပဋ္ဌာန်ပဲသူဖြစ်တဲ့အတိုင်းကိုဘာလို့နေရမလဲမှန်းနေရတယ်ကမေသနိဝရဏယာကဖြစ်တယ်ဒေါသဖြစ်တယ်မာနဖြစ်တယ်စသဖြင့်အဲ့ဒီတရားသဘောတွေဖြစ်လိုက်ရင်လည်းဖြစ်မှန်းသိနေရတယ်ဒါကြောင့် တမာတိဆိုတာဟာတတိပဋ္ဌာန်၄ပါးတို့တွင်တပါးတပါးသောတတိပဋ္ဌာန်ကိုရှုမှတ်နေမှဘာဖြစ်မလဲတမာတိဖြစ်တယ်အရာမို့ခုနပြောလာတယ်မို့လားခဏိကတမာတိဖြစ်ပါဖောင်းတာအစာနေပြီးတော့ဖောင်းအဆုံးတအောင်သေးသေးချာချာမှန်းရတယ်မှန်းနိုင်မှဘာဖြစ်မလဲတမာတိဖြစ်မယ်ညာလန်းတယ်ဘယ်လန်းတယ်ဆိုရင်ညာခြေတော့ဗခြေတော့ပုံမှာ သူလှုပ်ရှားနေတဲ့အတိုင်းသေးသေးချာချာစိတ်ကလေးနဲ့မှန်းနေမှသမာဓိဖြစ်မယ်ဒါလို့မဟုတ်လားမှန်လဲနော်ကိုယ်တယ်ဆတ်တယ်ကိုယ်ဆတ်တယ်အာယုံပေါ်မှာသေးသေးချာချာမှန်းနေမှဘာဖြစ်မလဲသမာဓိဖြစ်တယ်သမင်းစားတဲ့အခါမှာသမင်းလုံးကိုယူတယ်ဇွန်နဲ့ခတ်တယ်ကော်တယ်ခတ်တယ်ပါဇက်ထက်ထက်တယ်ဝါတယ်မြူတယ် အဲ့ဒီအာယုန်ဒီပေါ်မှာရှုမှန်းနေမှဘာဖြစ်မလဲတမာတိဖြစ်မယ်ရေချွတ်တဲ့အခါမှာရေခွက်ကိုကင်တယ်ရေလောင်းချရတယ်ကြီးတိုက်တယ်ဆပ်ပြာတိုက်တယ်အဲ့ဒီအာယုန်ပေါ်မှာရှုမှန်းနေမှတမာတိဖြစ်မယ်အဝတ်အထည်ကိုလဲတဲ့အခါအဝတ်ကိုလဲတယ်အဟောင်းကိုလဲတယ်အသိကိုပြန်ဝတ်တယ်အဲ့ဒီမူရအလုံးပေါ်မှာမှန်းနိုင်မှဘာဖြစ်မလဲတမာတိဖြစ်တယ်ဘာတမာတိခေါ်တယ်လဲအနိကတမာတိ သူတို့ထူထောင်မှရတာပြုကလူပြကလာလောလောဘယ်တော့မှမရဘူးစိတ်သေးသေးချာချာမှန်းရတယ်မျက်တောင်လေးခါတာကစာမျက်စိလေးမှိတ်တာကစာအမူအရာတွေမှာအသေးစိတ်မှန်းနိုင်ရတယ်ဒီလိုမှန်းနိုင်မှဘာဖြစ်မလဲတမာတိဖြစ်တယ်ဒါကြောင့်တမာတိဖြစ်ခြင်းအကြောင်းတရားတွေဘယ်နှပါရှိတယ်လဲတတိပဋ္ဌာန်၄ပါးပဲတတိပဋ္ဌာန်၄ပါးဆိုတာဒါတတိပဲတတိရှိမှတမာတိဖြစ်တယ် တတိမရှိရင်တမာတိမဖြစ်ဘူးဒါနဲ့လည်းထားတတိရှိမှဘာဖြစ်မလဲတမာတိဖြစ်တယ်တတိမရှိရင်မဖြစ်ဘူးဟိုပြောင်းလိုက်ဒီရွှေ့လိုက်ဟိုလှဲလိုက်ဒီလှဲလိုက်ဟိုဖက်ကောက်လိုက်ဒီဖက်ကုန်းလိုက်အဲဒါဆိုရှင်တမာတိဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးဟိုလူနဲ့တွဲစကားပြောလိုက်ဒီလူနဲ့တွဲစကားပြောလိုက်တမာတိဖြစ်ပါမလားမဖြစ်ဘူး မဖြစ်ဘူးနော်ဒါလေဟာလေသေချာနှလို့ရေးကြည့်တယ်နော်သေချာမှန်မှသေချာမှန်မှခုပြောစကားမှန်မိရဲ့နော်ဆိုသမာဓိဖြစ်ကြောင်းဆိုတာဘယ်ဟာလဲသမာဓိဖြစ်ကြောင်းဆိုတာတတိပဋ္ဌာန်၄ပါးပဲသမာဓိဖြစ်ကြောင်းဆိုတာဘယ်ဟာလဲ တမာတိဖြစ်ကြောင်းဆိုတာတတိပဋ္ဌာန်၄ပါးပဲတမာတိဖြစ်ကြောင်းဆိုတာဘယ်ဟာလဲတမာတိဖြစ်ကြောင်းဆိုတာတတိပဋ္ဌာန်၄ပါးပဲသုဒ္ဓော ခုယောဂီများတတိပဋ္ဌာန်၄ပါးကအထုနေတာမဟုတ်လားထက်သေးတဲ့တမန်ဒီလေးတော့ဖြစ်တဲ့ဖြစ်နေတာပဲမဟုတ်ဘူးလားဖြစ်တဲ့လူတွေမှာဖြစ်တာပဲမဟုတ်ဘူးလားမဖြစ်တဲ့လူတွေကမဖြစ်တာကိုဖြစ်တဲ့လူကဘာဖြစ်လို့ဖြစ်တယ်လဲတတိချာချာသူမှားနေတာကိုဖြစ်တာပေါ့မဖြစ်တဲ့လူကဘာလို့ဘာဖြစ်လို့မဖြစ်တယ်လဲသူမှားမှမမှန်ပဲမမှန်လို့ဆိုရင်ဖြစ်ပါမလားမဖြစ်ဘူးကာယ ानु ပါဒနာတတိပတ္တာဆိုတာကိုဖောင်းတာပိန်တာ ညလန်းတာပဲလန်းတာကွေးတာဆားတာစားတာတောက်တာယူတာကင်တာစားစားရကိုယ်အမူအရာအလုံးကိုဘာလို့ခေါ်တယ်လဲကာယတုပ္ပနာတတိပဋ္ဌာန်ပဲသူ့ကိုမှန်းနိုင်မှသမာဓိဖြစ်မယ်နာတာကျင်တာကြိုက်တာခဲတာဝမ်းသာတာဝမ်းနေတာသဘောကျတာတွေဘာလို့ခေါ်လဲဝေဒနာနုပါဒသတိပဋ္ဌာန်ပဲသူဖြစ်တိုင်းလိုက်မှန်းနိုင်မှဘာဖြစ်မလဲသမာဓိဖြစ်မယ်ဒါလည်းမှန်းတာပဲမဟုတ်ဘူးလားပြင်းလည်းဖြစ်တာပဲလေမှန်းလည်းမှန်းတာပဲသူမဟုတ်ဘူးလား စိတ်ကတံမဲ့တဲ့စိတ်၊ပါရတဲ့စိတ်၊ဒေါသဖြစ်တဲ့စိတ်ဒီစိတ်တွေလည်းပဲတခါတခါမဖြစ်ပေဘူးလားဖြစ်တယ်အဲ့ဒီစိတ်ကလေးကဘာလို့ရတယ်လဲမှန်ရတယ်ပဲမှန်ရင်စိတ်တည်ငြိမ်မှုမရပေဘူးလားမရတယ်မှန်လိုက်တော့စိတ်ကလေးကရသွားတယ်မဟုတ်လားရှစ်တုံးတော့မသိဘူးလေตายာရင်ตายာတယ်လို့မှန်ဝမ်းသာရင်ဝမ်းသာတယ်လို့မှန်ဝမ်းနဲ့ရင်ဝမ်းနဲ့တယ်လို့မှန်စိတ်ဆင်းရဲရင်ဆင်းရဲတယ်လို့မှန်မကောင်းတာရင်မကောင်းဘူးလို့မှန် သဘောကျရင်သဘောကျတယ်လို့မှန်သဘောမကျရင်သဘောမကျဘူးလို့မှန်ဒီလိုမှန်းနေရင်စိတ်ကလေးကအစဉ်ရရသွားတာတွေ့တယ်မဟုတ်လားရှေ့တုတ်တုတ်ပြီးတော့မသွားတော့ဘူးပေါ့မှန်းနိုင်သွားရင်ရှေ့စိတ်စိတ်ကလေးကရှေ့တုတ်ပြီးတော့မသွားတော့ဘူးမစင်စားတော့ဘူးပေါ့မစင်စားဘူးဆိုရင်ကိုယ်စိတ်ကလေးကိုနိုင်လာပြီပေါ့နိုင်ရင်ဘာဖြစ်သွားပြီလဲသမာဓိဖြစ်သွားတာပါပဲဘုလိုပြီးသားရှေ့ကဂတ္တုလဗတ္တသုတ်တံဆိုတာရှိတယ်ဂတ္တုလဗတ္တဆိုတာ ခွေးကိုခြေတဲ့ကျိုးခွေးကိုကြိုက်တတ်တဲ့ခွေးကိုကျိုးနဲ့ခြေတဲ့အခါကျတော့ခွေးကကျိုးကိုကြိုက်ဖြတ်ကြိုက်ဖြတ်ပြီးတော့အပြင်ထွက်ပြေးတယ်အပြင်ခွေးကဒီလိုကျိုးကြိုက်ဖြတ်ကြိုက်ဖြတ်ပြီးအပြင်ထွက်ပြေးတော့ခွေးကြိုက်လို့မရအောင်ဆိုပြီးတော့အဲ့ဒီခွေးကိုခြေထားတဲ့ကျိုးကိုဝလုံးတော်တွေနဲ့စွတ်ထားတယ်ဝလုံးဝဆေးဝဆေးတွေနဲ့စော့ပြထားခါကျတော့ခွေးက ကျို့ကံလို့ရသေးရဲ့လားကံရင်ဘာကိုကံမိတယ်လဲဘာလို့ကံမိတယ်ဒီလိုဆိုတော့သူကျို့ကပြားပြားရည်တယ်ပြားသွားကြလားမပြားဘူးဘာလို့လဲဝလို့ကံသွားတာကိုကကျို့မကံမိတော့ဘူးလေအဲပိုင်ရှင်ဖြစ်တဲ့ခွေးပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကခဏခဏခွေးကကျို့ကက်ဖြားကက်ဖြားပြီးအပြင်ထွက်ပြီးတော့ခွေးကျို့ကဲလို့မရအောင်ဆိုဝလို့နေစွတ်ထားတယ်ဝစစ်တွေစွတ်ထားတယ်အဲ့ဒါကိုဂတ်တူလံဗန္ဒ ခွေးကိုခြေတဲ့ကျိုးလို့ခေါ်တယ်ယောဂီကခွေးနဲ့တူတယ်ယောဂီကဘာနဲ့တူတယ်လဲခွေးနဲ့တူတယ်ခုဟောင်းပေကိုမှန်းနေတဲ့အာယုံကငုတ်တိုင်နဲ့တူတယ်ဟာတူတယ်လဲကျိုးကိုငုတ်တိုင်မှခြေထားရတယ်မို့လားခွေးကိုဘာမှခြေထားတယ်လဲငုတ်တိုင်မှခြေထားတာကိုခဏခဏကြိုက်တဲ့ဟာကဘာနဲ့တူလဲခဏခဏစိတ်အပြင်ကိုထွက်တာနဲ့တူတယ် ဘာနဲ့တူတယ်လဲစိတ်ခက်ခရစိတ်ပြင်ထွက်တယ်မဟုတ်လားဟိုလေးကိုစဉ်းစားလိုက်ဒီလေးကိုစဉ်းစားလိုက်ဒီမထွက်ပဲဘူးလားအဲတတိပဋ္ဌာန်၄ပါးသည်မုတ်တိုင်ပဲတတိပဋ္ဌာန်၄ပါးပေါ်မှာတဘာဘာပေါ်မှာမှန်မှသမာဓိဖြစ်တယ်မဟုတ်လားဒီတတိပဋ္ဌာန်၄ပါးတွေဘာနဲ့တူမလဲမုတ်တိုင်ပဲဘာတူတယ်လဲမုတ်တိုင်ပဲဟာနော်ယောဂီကဘာနဲ့တူတယ်လဲခွေးနဲ့တူတယ် စဉ်းစားစစ်ကူနေတဲ့ဆရာဘာနဲ့တူတယ်လဲကိုက်တာနဲ့တူတယ်ကိုက်ပါများနောက်တော့ခွေရကိုက်လို့မရတော့ဘူးဆိုတော့အဲ့ဒီငုတ်တိုင်မှာပဲခွေပြီးတော့ခွေရအိတ်တော့တာပါပဲဝုတ်ပြီးနေတော့တာပဲပြင်သူပြင်ထွက်တော့ဘူးသူဘလောက်ပဲယုံယုံဘလောက်ပဲကိုက်ကိုက်ကျုပ်ကပြားသလားခွေထွက်ပြလို့ရသလားအဲအဲ့ခါကျခွေးကစိတ်ကုံသွားပြီငါဘလို့ယုံရောပြင်ကထွက်လို့မရဘူးဘလို့ကဲကဲကဲလို့မရတော့ဘူးငါသွားတွေပဲနာတော့တယ် နှခမ်းတွေပဲနာတော့တယ်ငါကြိုက်တာလို့ရှိရင်ဝက်ကြီးတော့ငါသွားသွားကိုင်းမိတာပဲငါခန်းနေငါပစားတွေကလည်းပဲနာကုန်ပြီဒါခွေရလိန်မာသွားတော့သူဘယ်မှာသွားအိမ်နေတယ်လဲငုတ်တိုက်ပေါ်မှာပဲနေတော့တယ်ငုတ်တိုက်ဆိုတာဘူးလေတတိပဋ္ဌာန်၄ပါးမမေ့တယ်နော်ဒီယောဂီကြီးကတော့ခွေရငုတ်တိုက်ပေါ်မှာကိုကအိပ်ပြီးတော့မအိပ်သေးဘူးလားကျိုးကိုကြိုက်လို့ပဲသေးလားဘလို့လဲယောဂီတို့ဘလို့လဲ ကြိုက်ရဆိုရှင်တော့ဖြင့်ဒီကျုပ်ပြရင်တော့ဖြင့်ခဏခဏပြင်ထည့်ပြီးနေမှာပေါ့ဘာနဲ့လောရမလဲကျုပ်မပြအောင်ဝါကြည်တော်တဲ့စောထာဘာစောထာမလဲဝါကြည်တော်စောထာဆိုတာနာနာမှတ်ပါဘာလောရမလဲနာနာမှန်ပေါ်ပေါ်ဆန်းဆန်းမှတ်ရင်တော့ဖြင့်ပဲရပါလိမ့်မလဲယောက်ျားဘာနဲ့တူတယ်လဲဖျားဟောထားတဲ့တူဂန္ဓုလံဗတ္တသုတ်တံတဲ့မှတ်မိတယ်နော် အဲ့တော့ကိုယ်စိတ်ကလေးကခဏခဏထွက်လို့ရှိရင်ကိုယ်မှာအိုးငါခွင့်နဲ့တူနေပါလားလို့ဘသူဘသူကိုဘသူကဆုံးမရမှာလဲကိုကိုကိုဆုံးမရမှာမဟုတ်ဘူးလားခဲဟောတဲ့တရားပဲမဟုတ်ဘူးလားဩငါခွင့်နဲ့တူနေပါလားငါဆရာဟိုထွက်ဒီထွက်တောင်သွားမြောက်သွားနဲ့ဒီမဖြစ်သေးပါဘူးခွင့်နဲ့တူအောင်မဖြစ်သေးပါဘူးလူနဲ့ယောဂီနဲ့တူအောင်ငါတရားကိုငါအထုံမှာတော်မယ်ဆိုလို့ချင်းဒီလိုစိတ်ကလေးကိုပြင်လိုက်ရင်ငုတ်တိုင်လေးပေါ်မှာဝို့ပြီးတော့မနေနိုင်ဘူးလား ပြင်ပါဘာလို့မလဲပြင်ပါချက်ရှိသေးတယ်မမိတယ်နော်အေးဒါဒါကြောင့်သမာဓိပြီးခင်အကြောင်းဘယ်နှပါးရှိတယ်လဲဘဒူတွေလဲတတိပဋ္ဌာန်၄ပါးပဲကာယ ानु ပါဒနာတတိပဋ္ဌာန်ကိုမှန်မှန်သမာဓိဖြစ်မယ်ဝေဒနာ ानु ပါဒနာတတိပဋ္ဌာန်ကိုမှန်မှန်သမာဓိဖြစ်မယ်စေတ ानु ပါဒနာတတိပဋ္ဌာန်ကိုမှန်မှန်သမာဓိဖြစ်မယ် ဓမ္မနုပါဒသတိပဋ္ဌာန်ကိုမှန်မှသမာဓိဖြစ်မယ်သူတို့မဟုတ်ဘူးလားမမှန်ပဲနေသမာဓိဖြစ်ပါမလားမှန်တဲ့ခါမှာလည်းပဲစိနဲ့စနေနဲ့သိသိချာမှန်မှဖြစ်မှာမို့လားပေါ်ပေါ်ဆဆမှန်လို့ဖြစ်ပါမလားမဖြစ်နိုင်ဘူးအာမီနော်ဒါသမာဓိကိုသိရမယ်သမာဓိဖြစ်ကြောင်းကိုသိရမယ်အဲ့တော့ဗာလဲသမာဓိအချမ်းအရာကြောင်းကိုသိရမယ်ဗာသိရမှာလဲ သမာဓိဖြစ်ခြင်းအချမ်းရအကြောင်းကိုသိရမယ်သမာဓိဖြစ်ခြင်းအချမ်းရအကြောင်းဆိုတာသမပဒံတရား၄ပါးခေါ်တယ်သမပဒံတရား၄ပါးတဲ့သမပဒံ၄ပါးဆိုတာဟာတစ်ဖြစ်ပြီးတဲ့အကုသိုလ်ကိုပယ်ရမယ်နှစ်မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်တသိရမယ်အထောရမယ်သုံးမဖြစ်သေးတဲ့ကုသိုလ်တရားတွေကို ဖြစ်အောင်အထောက်ရမယ်လေးဖြစ်ပြီးတဲ့ကုသိုလ်တရားတွေကိုထပ်ထပ်ပွားရမယ်အဲ့ဒါသမပဒံ၄ပါးခေါ်တယ်သမပဒံဘယ်နှပါးရှိတယ်လဲတေမဖြစ်သေးဖြစ်ပြီးတဲ့အကုသိုလ်ကိုပယ်ရမယ်ကိုမှဖြစ်ပြီးတဲ့အကုသိုလ်တွေရှိတယ်မို့လားကိုပြုသတဲ့အကုသိုလ်တရားထိုင်ကတစ်ခါတစ်ခါသတိရတာမရှိပေဘူးလားရှိတယ်သူဘာလို့ရမလဲမှန်ရမယ်အဲအကုသိုလ်တွေမလာနဲ့လို့သူတို့နှင်လို့ရသလား အကုသို့ပေါ်လာရင်ဘာလို့ရမလဲမှားရတယ်အကုသို့ပေါ်လာတော့စိတ်ထဲမှာဆင်းရဲမလားချမ်းသာမလားဆင်းရဲဆင်းရဲတယ်ဆင်းရဲတယ်မှန်မှန်နိုင်သူဘာဖြစ်သွားမလဲပျောက်သွားမယ်ဟာလဲနော်ဒါကြောင့်မို့ဖြစ်ပြီးတဲ့အကုသို့ကိုဘာလို့မလဲပယ်ရမယ်ပေါ်လာတတ်တယ်မပေါ်ဘဲမနေဘူးတမာတိကောင်းကောင်းဖြစ်လာလေပေါ်လာလေပဲပေါ်လာလေပဲ ။ဒါကြောင့်မို့နံပါတ်1ပါလဲဖြစ်ပြီးတဲ့အကုသိုလ်ကိုပယ်ရမယ်။မဖြစ်သေးတဲ့အကုသိုလ်တွေကိုလည်းပဲမဖြစ်အောင် အထောက်ရမယ်။ဘုံမှာမဖြစ်ဘူးသေးတဲ့အကုသိုလ်တွေမရှိပေဘူးလား။အဲ့ဒီမဖြစ်ဘူးသေးတဲ့အကုသိုလ်များဘုံမှာစိတ်ထဲမှာပေါ်လာရင်လည်းသူဘာလုပ်ရမလဲ။ပယ်ရမယ်စဉ်းစားတယ်စဉ်းစားတယ်စိတ်ကူးတယ်စိတ်ကူးတယ်မှန်ရမယ်။ဆိုတော့ဒေါသဖြစ်လာတော့သူ့ကိုတိုက်ခင်တယ်ဒီလူကိုတိုက်ခင်တယ် လူကိုတတ်တဲ့အကုသို့ကိုယ်မှတခါမှမဖြစ်ဘူးသေးဘူးဒါပေမဲ့ဒေါသဖြစ်လာတော့သူ့ကိုတိုက်ခင်တယ်ဒုက္ခဖြစ်ရလုတ်ချင်တယ်ဆိုရှင်အဲ့ဒီစိတ်ဘာလို့ရမလဲပယ်ရမယ်တရားကိုမှန်ရမယ်ဒါကြောင့်မဖြစ်သေးတဲ့အကုသို့ကိုလည်းပဲပယ်ရမယ်ဒါဆိုလို့တဲ့ဒီသဘောနဲ့ယောဂီတွေမှာမရှိပဲဘူးလားရှိတာပေါ့အကုသို့နဲ့နေတဲ့ပုဂ္ဂိုလ်တွေပဲမရှိပဲပဲဟုတ်ပါပါလိမ့်မယ်နံပါတ်3ကဘာလဲ မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အထောက်အမယ်သတိပဋ္ဌာန်ဝိပဿနာတရားကိုတခါမှအာမထုပူးသေးတဲ့ယောဂီခုဒီတက်မှမရှိဘူးလားဟောခုလားအထောက်တယ်အထောက်တော့ကုသိုလ်တရားကိုမှမရပဲဘူးလားအဲ့တော့မဖြစ်သေးတဲ့ကုသိုလ်တရားကိုဖြစ်အောင်အထောက်ရတယ်ကိုမလူဘူးသေးတဲ့ကြောင်းမလူဘူးသေးဘူးဖះမလူဘူးသေးဘူးကြောင်းဆောင်ပြီးတော့မလူဘူးသေးဘူးသင်္ကန်းမလူဘူးသေးစားတဲ့ဖြစ်ကိုမလူဘူးသေးတဲ့ကုသိုလ်တရားတွေ ဘာလို့ရမလဲဖြစ်အောင်အထုပေးရတယ်ကြောင့်မဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အထုရတယ်အဲမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်ခြင်းတဲ့စိတ်ဆန္ဒကိုကတရားထိုင်ရင်ပေါ်လာတတ်တယ်ပေါ်လာရင်လည်းပဲသူဘာလို့ရတယ်လဲမှန်ရတယ်ဘာလို့ရမလဲမှန်ရတယ်မှန်ရတယ်ကုသိုလ်တရားပဲပြောင်းမှန်ရတယ်ဒီကုသိုလ်စိတ်တွေဖြစ်နေရှိသမာတိတိုးပြီးတော့မလာတော့ဘူးဒါကြောင့်ကုသိုလ်စိတ်ပဲပြောင်းသွားအောင်မှန်ရတယ် အခုခဏိကသမာဓိတိုးဦးတော့မလာပေဘူးလားမလာပေဘူးလားပြောသမခါနဲ့နဲ့မတိုးသေးဘူးထင်တယ်အဲပြောသမခါနဲ့နဲ့ဒါရမို့ဖြစ်ပြီးတဲ့ကုသိုလ်တရားတွေဘာလို့ရမလဲတိုးအောင်အထောက်ရမယ်တိုးအောင်အထောက်ရမယ်တဲ့ဒီအထုတ်တဲ့ဆိုတာဝိရိယပဲဗာလဲကိလေသာကိုပယ်တယ်ဆိုတာဘာလို့လဲဝိရိယပဲဝိရိယဆိုတာသမပ္ပတံတရား တမာတိဖြစ်ခြင်းရဲ့အချမ်းအချမ်းအရာအကြောင်းတရားပဲဒါကြောင့်ဝိရိယကအချမ်းအရာအကြောင်းတတိကမုတ်ချအကြောင်းတမာတိဖြစ်ခြင်းအကြောင်းကတတိပဋ္ဌာန်၄ပါးမုတ်ချအကြောင်းသမပဋ္ဌာန်၄ပါးကတမာတိဖြစ်ခြင်းရဲ့အချမ်းအရာအကြောင်းပေါင်းလိုက်ရင်တတိနဲ့ဝိရိယပဲတတိဆိုတာဝိရိယအကူညူရမှတတိဖြစ်တယ်တတိဖြစ်မှတမာတိဖြစ်မဲ့ဟာရထားနော် တတိပဋ္ဌာန်၄ပါးဆိုတာကတတိသမပဏာ၄ပါးဆိုတာကဝိရိယဝိရိယရဲ့အကူငြိရမှတတိဖြစ်တယ်တတိဖြစ်မှတမာတိဖြစ်တယ်ဝိဆိုင်ပြီးတော့မသွားပဲဘူးလားဒါနားလည်ထားရတယ်တရားထိုင်ပြီးနားလည်ထားတယ်အခြေခံတရားကြီးတော်ဟောနေတာပဲနားလည်ထားရတယ်ဘုန်းကြီးတို့ဒါတော့မဟောရဘူးဘုန်းတို့တရားထုတ်ရင်ဒါတော့မဟောရဘူး ကိုယ်နားနဲ့သွားရတာပဲဖြစ်တာနဲ့ကိုယ်ကိုသဘောတရားသဘောပေါက်ပြီးတော့သွားရတာပါပဲအထုသွားတယ်ပါပဲဒီလောက်တိပင်ပင်ပန်းပန်းဘုန်းကြီးဘုန်းကြီးတို့မဟောရဘူးဒီတော့ဆိုသမာဓိအချမ်းရအကြောင်းဆိုတာဘယ်အားလဲသမာဓိအချမ်းရအကြောင်းဆိုတာသမပ္ပတံ၄ပါးပဲ သမာဓိအချမ်းရအကြောင်းဆိုတာဘယ်ဟာလဲသမာဓိချမ်းရအကြောင်းဆိုတာသမပဋ္ဌာန်၄ပါးပဲသမာဓိအချမ်းရအကြောင်းဆိုတာဘယ်ဟာလဲသမာဓိအချမ်းရအကြောင်းဆိုတာသမပဋ္ဌာန်၄ပါးပဲ ဒုက္ခရသု တော့ယောဂီမှာပြည့်စုံရမယ်အကြောင်းဘယ်နှပါလို့နေတယ်လဲ၃ပါးသမာဓိကိုသိရမယ်သမာဓိဖြစ်ခြင်းအကြောင်းကိုသိရမယ်သမာဓိရခြံရအကြောင်းကိုသိရမယ်ခုတရားနာတော့ဒါတွေမသိပြီဘူးလားတရားထိုင်လို့သိရတာနော်ဒီဟာတရားမထိုင်ဘူးဆိုရင်သိရမှာမဟုတ်ဘူးတရားထိုင်ရတာပင်ပန်းသလားမပင်ပန်းဘူးလားပင်ပန်းတယ်ပင်ပန်းပင်ပန်းတယ်ပင်ပန်းကျွတ်နာအောင်အထောက်ကြဘုန်းကြီးတွေကတော့ဖြင့် လှေမှာပဲနေကြီးပဲယောဂီတွေပက်ပြနေရတာပဲပဲပြသွားတာပါပဲယောဂီတွေကလှေထဲမှာစီးအသာလေးစီးပြီးသွားနေတာပါပဲဘာမှပူပင်မရှိပါဘူးနော်ဘုန်းကြီးကပဲနေနေနဲ့လုပ်ပြနေရတာပဲအကျိုးရှိပါတယ်အကျိုးအကျိုးမများပဲဘူးလားအကျိုးများတယ်ဒါကြောင့်မျက်စိကမြင်တော့ဘလို့မှန်းတယ်လဲမှန်းတော့ဘာသိတယ်လဲမှ ဘာသိတယ်လဲဟောတခါပြောသလိုပဲဖောဏပေတာမှန်တော့ဘာသိတယ်ဖောဏပေတာဖောဏပေတာပေါ့ဗျာဘာသိကိုလူသိတယ်လဲဆိုတာမျက်စိမြင်တဲ့အာယုံကိုမှန်းလိုက်တဲ့ခါကျတော့သေးသေးချာချာမှန်းရင်မလို့ဖြစ်လာတယ်လဲဆိုတော့ရှင်းနောက်တမာတိဆက်ဆက်သွားတဲ့အခါမှာမျက်လုံးမကောင်းတဲ့ပုဂ္ဂိုလ်ဟာမှုံဝါးဝါးမြင်တယ်လို့ဖြစ်လာတယ်မြင်တဲ့မြင်ရတဲ့အာယုံပေါ်မှာမှုံဝါးဝါးနှိမ့်ကြနေတဲ့အခါရှေ့ကိုကြည့်ခါကျတော့ မြင်ရတဲ့အာယုံတရားထင်ရှားလားမထင်ရှားဘူးလားမထင်ရှားမှပုံဝါဖြစ်နေတယ်မို့လားမဝါဝါဖြစ်နေတယ်နှိမ့်နှိမ့်ကြားနေတယ်မြူတွေဆိုင်းနေတယ်ဆိုရှင်မော်တကားမုံသမားများတော့ထင်ရှားတယ်မို့လားမိထုံသွားမှရတယ်မို့လားမဝါဝါရှေ့ကောင်းမမြင်ဘူးမျက်စိမှုန်တဲ့ပုဂ္ဂိုလ်ကလည်းပဲမျက်မှန်မတမ်းဘူးဆိုရင်စောက်သေချာမြင်ရလားမဝါဝါမြင်တယ်မို့လားဒါလိုပဲရှင်းနှုတ်သမားတွေဆက်စားနေဆိုရင်သေရ မြင်မြင်တယ်မြင်တယ်မြင်တယ်မှန်ရင်ယောက်ျားမှမသိဘူးမိမမှမသိဘူးတောတောင်တိမဲ့မှဘာမှမသိတော့ဘူးတမာတိညံပေါ်သွားပြီမှုံဝါဝါဖြစ်မြင်တဲ့အယုံပေါ်ဝါဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်ညံပေါ်သွားပြီဒီလိုနိုင်နေအောင်ရှူရတယ်ဘယ်လိုရှူရတယ်လဲဒီလိုနိုင်နေအောင်ရှူရတယ်မြင်ရင်မြင်တယ်လို့သာမှဘာမှမစဉ်းစားနဲ့မြင်တယ်မြင်တယ်မြင်စိတ်မှန်စိတ်မှန်ရင်ဒီလိုခုပြတဲ့အတိုင်းပေါ်လာတယ်ဘုလို့ပြည်သား ပညာတွေပြောက်ပြီးတော့ပါရမညာချစ်ချင်းပေါ်လာတယ်လက်ငင်းပေါ်လာတယ်လူရရကိုမြင်တယ်မိမကိုမြင်တယ်တောတောင်ကိုသမုဒ္ဒရာကိုမြင်တယ်ကြောက်ကံမြင်ဆိုတာကပညာကိုပညာကိုမြင်တဲ့အခါမှာသေချာမှန်းရင်ဘာပေါ်လာမလဲပါရမညာပေါ်လာတယ်အဲ့ပါရမညာပေါ်အောင်မှန်ရတယ်လို့မှန်ရမလဲမြင်တဲ့တစ်ခုကိုမှတ်တမ်းရင်ကြံတယ်အားလုံးရသွားပြီပဲပုံနှံ့လဲသွားပြီပဲဒါကြောင့် ထင်ဆက်စင်တံမြင်လာဥစွာမိပိတရားစဉ်းစားပြန်ရာတန်တန္တရပညာပေါ်ကမိနာမသိရနောက်ဆုံးပါပရမတ္ထတရားမပေါ်ဘူးဆိုလို့ရှိရင်တော့ဖြင့်မြင်ကမတ္တဆိုရှင်ပြန်စဉ်းစားရင်ကဘု து ကိုမြင်တယ်ဘု து နဲ့စကားပြောတယ်လို့ပညာတရားတွေပုံမလာပဲဘူးလားပေါ်လာတယ်ဘာဖြစ်လို့ပေါ်လာတယ်လဲပရမမဆိုင်လို့ဘာဖြစ်ပေါ်လာတယ်လဲပရမမဆိုင်လို့ ပါရမဆိုင်ရင်မပေါ်ဘူးမြင်လင်မြင်ကျင့်လည်းငင်းမှလင်မြင်ရုပ်တွင်ပဲပြတ်ဆဲစိတ်စဉ်ယုံနာကွက်လက်ဖြစ်ပြသိမိအနိစ္စဒုက္ခသဘောထင်တော့မြင်အာယုံပမာသိခရာမှရင်အနိစ္စဒုက္ခအနတ္တသဘောတရားချစ်ချစ်မိတယ်ချစ်သိတယ်ချစ်ချစ်လည်းငင်းသိတာမြင်စဲခဏပေါက်သိသွားတာမြင်စဲမြင်မြင်စဲမှဒီလိုမှတ်နိုင်ရင်ကြာစဲနန်စဲစားစဲအတူတူပဲအလုံးနိုင်နေသွားပြီတခုနိုင်ရင် မျက်လုံးတစ်လုံးကိုနိုင်ရင်ကြံတဲ့အလုံးနိုင်သွားပြီနိုင်အောင်မှတ်ပါဘုလိုပြည်သားနိုင်ရခုကြွတိုက်နိုင်ရလားတော့ရရှိသွားပြီနော်နိုင်တယ်အောင်နိုင်သေးဘူးလားမနိုင်သေးဘူးရဲ့ကြွတင်နေတာပဲဘုကြီးကြွတင်နေပြီဘုဝေထင်းထင်းကြွတာတော့ရရှိသွားပြီဘယ်နဲ့ရှိသွားပြီလဲနိုင်အောင်မှတ်ပါနိုင်မှတ်ပါဆို Mm-hmm. ထင်ဆက်စိတံမြင်လာဥစွာထင်ဆက်စိတံမြင်လာဥစွာမျက်စိနဲ့စိတ်ကိုမြင်တယ်မဟုတ်လားမျက်စိထက်မှဒီအာယုထင်ပြီးတော့မလာပဲဘူးလားထင်မလာပဲဘူးလားထင်လို့မြင်တာကိုမထင်ရင်မြင်ပါမလားအဲထင်ဆက်စိတံမြင်လာဥစွာ ဘာကိုမြင်တယ်လဲအစင်းကိုမြင်တယ်ဘယ်မှာထင်တယ်လဲမျက်စိထဲမှာထင်လာတယ်ထင်လို့မျက်စိကဘာဖြစ်တယ်လဲမြင်သွားပြီဘာပဲဆိုမြင်သွားပြီထင်ဆက်စင်တံမြင်လာဥစွာမြင်ပြီးတရားစဉ်စားပြန်ရာသန္တန္တရပညာပေါ်ကား စဉ်းစားရင်ဒီပုံသဏ္ဍာန်ဒရာဒရာကြီးတွေပေါ်မလာဘူးလားငါဘုသူအမည်နဲ့ရကြကုန်မည်နဲ့မိမောက်မည်နဲ့ဒီလိုမဒီပေါ်မလာဘူးလားပေါ်လာတဲ့တန်တန်ဒရပညာပေါ်ကမိနာမသိရနောက်ဆုံးမှာဩငါမမောင်ဖြူနဲ့တွေ့ရတယ်မာနီနဲ့တွေ့ရတယ်နံပါတ်တွေပေါ်မလာဘူးလား အမှန်လို့တဲ့ဆိုတော့ပညာတရားတွေပေါ်ဦးတော့မလာဘူးလားမဘသူနဲ့တွေ့ရတယ်အာဘသူနဲ့တွေ့ပြီးပဲသူ့နောက်မှာဘသူပဲဘယ်ဝါပဲလို့သိတဲ့မှာပေါ်မလာပြီဘူးလားဘာဖြစ်လို့ပေါ်လာသလဲနိုင်အောင်မမှန်လို့ဘာဖြစ်ပေါ်လာသလဲဒါကြောင့်မှန်ရမယ်ထင်ဆဲစင်တမ်းမြင်လာဥစွာမြင်ပြီးတရားစဉ်းစားပြန်ရာ ဗန္တတရပညာပေါ်ကမိနာမသိရနောက်ဆုံးမှာသာမန်လူတွေမြင်လို့ဖြစ်ပေါ်လာတဲ့သဘောတရားကိုသိစားတာထင်ရှားစင်တာမြင်လားဥစွာမြင်ပြီးတရားစင်စားပြန်ရာတန်တတရပညာပေါ်က မည်နာမသိရနောက်ဆုံးမှာသိရနောက်ဆုံးမှာသို့ဒုက္ခ ထင်ရှားစိတ်ဓာတ်မြတ်ဘုရားမြေပိတရားစိစ္ဆာပါတန်တန္တရပိယကောမိနာမတိယတရားအမှမမှားဘူးသမ္မာအိမ်မနေတဲ့ခါကျတော့နတ်ဖာကြားငါဘသူနဲ့ပြောစရာရှိတယ်ဘသူဒီသွားသွားတွေးစရာရှိတယ်စိတ်ထဲမှာမပေါ်လာဘူးလားပေါ်လာတာနဲ့အဲ့ပုံစံတာတရားကြီးတွေပေါ်ဘူးလားမလာဘူးလားပေါ်လာတယ်ဒါတရားမှမရှိလို့ဖြစ်တဲ့သဘောတရား ဆိုမြင်လေမြင်ကျင်းလည်းငင်းမှန်လေမြင်လေဘာလို့ရမလဲချစ်ခင်မှတ်ပါတဲ့အကျွေးမထနဲ့လေမြင်လေမြင်ကျင်းလည်းငင်းမှန်လေမြင်ယုတ်တွင်ပဲပြဆဲစိတ်စဉ်မြင်ယုတ်တွင်ပဲပြဆဲစိတ်စဉ် မြင်ယုံတွေပဲဆက်ဆက်ပြသွားပြီတဲ့သူဘာမှမစဉ်းစားဘူးတဲ့ယုံနာကွဲလျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်မြင်လင်မြင်ကင်းလည်းငိမ့်မှန်လင်မြင်ယုံတွင်ပဲပြတ်ဆဲစိတ်စဉ်ယုံနာကွဲလျက်ဖြစ်ပြက်သိမြင် အနိစ္စဒုက္ခသဘောထင်မြင်လင်မြင်ကြည့်လည်းငင်းမှန်လျင်မြင်ရောတွင်ပဲစိတ်ပြဆက်စိတ်စဉ်ယုံနာကွဲလျက်ဖြစ်ပြသည်မြင်အနိစ္စဒုက္ခသဘောထင်ဒုက္ခ ခါမြည်လေမြည်လည်းဤမလေးမြည်ရုံတွင်ပဲကြာဆက်ဆက်စီယုံနာကွဲလေအပြည့်အမြည်အနိစ္စဒုက္ခတော်တိမြင်တာကယုတ်တိတာကနံဘာလဲမြင်တာကယုတ်တိတာကနံသေချာမှန်းရင်သဘောမကွဲဘူးလားဒါကြောင့်မို့ အဲ့ဒီတရားတွေပဲအဲ့ဒီယုံနာတရားတွေပဲဖြေလိုက်ပြေလိုက်ဖြေလိုက်ပြေခုနတော့ဘုန်းကြီးပြောတဲ့အတိုင်းပဲမျက်စိအောင်နေတဲ့ပုဂ္ဂိုလ်ဟာကြည့်ရခါမှုဝါးဝါးမြင်တယ်လို့ပဲမြူဆိုင်နေတဲ့အခါနှင်းကြနေတဲ့အခါမြင်ရတဲ့အခါကျတော့ရှေ့မကြည့်မလင်းရှေ့ကိုတုပ်ပြီးတော့မမြင်တယ်လို့ပဲမှုဝါးဝါးမြင်တယ်လို့ပဲမြင်ရတဲ့အာယုံတရားတွေအာယုံပေါ်မှာဒီလိုပဲဒရပညာဒရသဘောတရားတလုံးဝမပေါ်ပဲနဲ့ဖြေလိုက်ပြေလိုက်ဖြေလိုက်ပြေလိုက်မှုဝါးဝါးဖြစ်လာတာပါပဲ ဒီလိုနိုင်နှင်းအောင်ရှုမှနိဗ္ဗာန်ရတယ်ဒါဒီလိုရှုနိုင်ရင်မြင်စဲမှလည်းနိဗ္ဗာန်ကူသွားတာပဲကြားစဲမှလည်းနိဗ္ဗာန်ကူသွားတာပါပဲနိုင်နှင်းအောင်သာမှတ်ဖို့လိုတယ်ဘုလိုပြီးသားအနိစ္စဒုက္ခသဘောတင်အနိစ္စဆိုတာမမြဲတဲ့တရားဒုက္ခဆိုတာရှင်းတဲ့တရားသဘောထင်တာသဘောတရားဆိုတာအနတ္တတရားကိုခေါ်တယ်အနတ္တဆိုတာသဘောတရားပဲကွဲအောင်မှန်ပါသိအောင်မှန်ပါရအောင်မှန်ပါပေါ်ပေါ်ဆဆမမှန်နဲ့ မှန်းနှီးတွေသင်ပေးတာကနီးကုံသွားပြီနော်နတ်ဖန်တစ်ဘက်ကကြောက်ရှိရင်ဥစဉ်ကလေးတရားဟောလိုက်မယ်အဲဥစဉ်ကလေးဟောတရားဟောနာကြဘုန်းကြီးကဘယ်နေရှိသွားပြီလဲဟုတ်ရရှိသွားပြီဝတ္ထုတစ်ခုပြောပြမယ်ဘုရားငါထောင်ထားဖို့မြတ်စွာဘုရားရှင်လက်ထက်တုန်းကအရှင်ပောတိကမထေဆိုတာရှိတယ်ပညာတတ် ပိဋကသုံးပုံနိက900ကျွမ်းကျင်လိမ်မာတဲ့ပထေကြီးသူကသတိပဋ္ဌာန်တရားကိုအမတူပရိယတ်တိပဲအာသံတယ်စာပေပုတ်ချပိဋကနိက900ကိုတပည့်တွေယဟန်တွေကိုစာချပေးတာပါပဲပုတ္တိကမထေကြီးသတိပဋ္ဌာန်တရားအမတူဘူးပရိယတ်တိစိတ်ထက်သန်တယ် ဘုရားကပောတိကမထေရကြီးနဲ့တွေ့တဲ့တိတ်တိုင်းဘုရားကတုတ်ဆပောတိကဒီလိုခေါ်တယ်တုတ်ဆပောတိကအလကားပောတိကဒီဆိုတယ်မင်းစာရီတာထတာအလကားပဲဒီဆိုလို့တဲ့ဘုရားကတွေ့တိုင်းတွေ့တိုင်းမြတ်စွာဘုရားအမတကြီးညိုတယ်ဘုရားနဲ့တွေ့တယ်ဘုရားကသူ့ကိုတုတ်ဆပောတိကဒီဘက်ပါလဲအလကားပောတိကမင်းလူဖြစ်ကြီးပဲဒီဆိုလို့တဲ့ဒီလိုပြောဖန်များတော့ရှင်ပောတိက ပထီကြီးသတိရတယ်ဟောငါတတိပဋ္ဌာန်တရားအမထူလို့ပဲငါ့ကိုတုတ်ဆတုတ်ဆဖျားခေါ်တယ်ငါ့ကိုအလကားပဲအလကားပဲဟောပြောနေတာပဲငါတတိပဋ္ဌာန်တရားအထုမှာတော်မယ်ဆိုပြီးတော့စိုက်ချတဲ့လုပ်ငန်းကိုခိတ္တရဆိုင်ပြီးတော့ယဟန္တာကြီးအပသုံးဆတရင်သုံးတော်မူတဲ့ကြောင့်တိုက်ကိုသူတရားအထိုင်ကိုသွားတယ်ယဟန္တာမထေကြီးအပ30ရှိတဲ့ ကြောင်းတယ်တခုတရားသွားတရားထံဖို့တရားတောင်းဖို့သွားတော့ပထမအကြီးဆုံးယဟန္တာကြီးထံသွားတယ်တပည့်တော်သတိပဋ္ဌာန်တရားတရားရှုမှန်းဤရှုနီမှန်းဤတရားပေးသနာတော်မှာဘုရားလို့သွားလျှောက်တော့ပထမယဟန္တာကြီးကသူမပေးဘူးဒုတိယယဟန္တာထံညွှန်လိုက်တယ်ဘုသူစီသွားဒုတိယယဟန္တာကြီးထံသွားတပည့်တော်တရားရှုနီမှန်းဤပေးသနာတော်မှာဘုရားဒုတိယယဟန္တာတတိယယဟန္တာထံညွှန်လိုက်တယ် တခါတည်းသူစကက်စကက်စကက်စကက်ညှော်လိုက်တာတခါတည်းဒီလိုသာညှို့ရင်ဖုန်းတို့ယောဂီများဘလို့နေမလဲမသိဘူးသိတယ်မှာအဲတကယ်တည်းပါပဲမနေတော့ဘူးထွက်မယ်သွားသက်သက်မှာပါပဲဟုတ်တယ်မဟုတ်လားဟိုဦးစင်းလေးစီသွားဒီဦးလေးစီသွားရရှင်ရုပ်ရုပ်နေမှာမဟုတ်ဘူးနေမှာမဟုတ်ဘူးထွက်သက်မှာပဲဆရာတော်တက်ကြည့်ကြတော့ကိုမင်းတို့ကန်းကောက်မြင်ဆရာတက်ကြည့်ကြတော့ကို သူကိုယ်တိုင်တရားမှမပေးဘဲနဲ့ဟိုဟိုလူလွှက်ဒီလူလွှက်လွှဲတာပဲဆိုတော့ပြောမှာပဲဒါသိချတယ်ဒါတော့ပထမယဟန္တာကြီးကနေပြီးတော့လွှဲရတာတဖြည်းဖြည်းတဖြည်းဖြည်းယဟန္တာတစ်ပိုင်းတစ်ပိုင်းတစ်ပိုင်းလွှဲသွားရတာဟိုးနောက်ဆုံးခုနှစ်နှစ်သားယဟန္တာကိုရင်ထရောက်သွားတယ်ဘယ်ရောက်သွားတယ်လဲခုနှစ်နှစ်သားယဟန္တာကိုရင်ထရောက်သွားတယ်ပါ30မြောက်ရောက်သွားတယ်အဲကိုရင်လေးထံလက်ကတော့လေးထိုးပြီးတော့ကြိုးကြိုးလေးသွားပြီးတော့ အရှင်ဘုရားတပည့်တော်တရားပိသနာတော်မှာဘုရားဟောရှောက်ဟောအရှင်ဘုရားတို့လို့စာတတ်ပေတာပုဂ္ဂိုလ်တွေဒီဥစီမှာတက်လာတောင်းမလိုပါဘူးတွင်လေးอ่ะတွင်လေးอ่ะဘာလဲယဟန္တာဘာလဲဟောရှင်များတို့ပိဋကသုံးပုံနှုံးမှုဆောင်သားတဲ့နိကငါရတဲ့ပုဂ္ဂိုလ်ကြီးတွေရှင်များတို့အမှပရိယတ်ဒီကျွမ်းကျင်တဲ့ပုဂ္ဂိုလ်ဒီဒီပြုတ်ထံလူထုမှာအငယ်လေးကိုယ်ငယ်လေးတည်းမှာတက်ထောင်းမလိုပါဘူးဗျာတက်တောင်းမလိုပါဘူးမဟုတ်ပါဘူးဗျာပိသနာတော်မှာပိသနာတော်မှာဖြစ်ပြီ သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်ဆိုတော့ကွင်လေးပေါ်မှာပဲအတနာခံရတယ်ကွင်လေးကဒီပြေတော့ပြောတဲ့အတိုင်းလိုက်နာမလားဟာနောက်ထောင်ပါမယ်ဖုရားရှင်ပတ္တိကမထေကြီးနော်ပိဋကသုံးဖို့နှုံးကုတ်ဆောင်တဲ့ပုဂ္ဂိုလ်ကွင်လေးကဘာပြောတယ်လဲဒီပြေတော့ပြောတဲ့အတိုင်းနောက်ထောင်မလားလေဘာပြောတယ်လဲနောက်ထောင်ပါမယ်ဖုရားဟောရေကတဲ့ဆင်းသွားဆိုဆင်းသွားရတဲ့ခါတဲ့ကွင်လေးကရေကတဲ့ဆင်းခိုင်းတယ်ရှင်ပြဟိုရေကတဲ့ဆင်းဆိုဆင်းသွားရတဲ့တက်တက်လာတော့တက်လာတယ် အဲ့တော့ခုယောဂတရားနာယောဂီတွေဒီဘုန်းကြီးတီတော့ခိုင်းခိုင်းတော့ရပါမလားကဲထွက်ထွက်ထွက်ထွက်ငါကြောင်းမလားနဲ့ပြန်လာမလာဘူးပြောတာဆလံပေးသွားရင်တော့ပဲခွင့်ရနော်ဒီပြီးတော့ပောတိကာမမထင်မှာမဟုတ်ပဲကိုဗျာဟုတ်တယ်မလားယဟန္တာဖြစ်နိုင်လောက်တဲ့ပုဂ္ဂိုလ်မှာမဟုတ်ပဲဒီတော့ဟာတော့ဖြစ်တာမန်ပုဂ္ဂိုလ်ပဲပြောမှာပေါ့ကဲဒီနေ့ထိုင်ထိုင်ပြီးတူတူလေးထိုင်လက်ဦးလေးခြီပြီးတော့တရားပေးတာပဲအရှင်ဘုရားတဲ့ တောင်ဘုံကြီးတစ်ခုရှိပါတယ်ဒီတောင်ဘုံကြီးမှာအပေါက်6ပေါက်ရှိတယ်အားချင်းလဲတောင်ဘုံကြီးတစ်ခုရှိပါတယ်အဲ့တောင်ဘုံကြီးမှာအပေါက်6ပေါက်ရှိတယ်တောင်ပေါက်ထဲပေါက်ဒီတောင်ဘုံထဲမှာဖို့တကောင်ရှိတယ်တောင်ဘုံထဲမှာရှိတယ်လဲဖို့တကောင်ရှိနေတယ်တဲ့ဒီဖို့ကိုရှင်ပြဘယ်လိုဖမ်းမလဲတဲ့အပေါက်6ပေါက်ရှိတော့ ဘယ်ပေါက်ကမဆိုဒီဖွန်ကြီးကထွက်ပြစ်လို့မရခဲ့ဘူးလားဖန်တဲ့ပုဂ္ဂိုလ်ကနံပါတ်1ပေါက်မှာသူစောင်းနေတယ်ဖောကနံပါတ်2ပေါက်ကထွက်ပြစ်သွားတယ်ဖန်ရပါမလားမရဘူးတောင်ပုတ်ကြီးမှာအပေါက်ဘယ်နှပေါက်ရှိသလဲရှိတယ်6ပေါက်ရှိတော့9ပေါက်ကိုပိတ်တပေါက်ကိုဖွေဘယ်နှပေါက်ပိတ်ရမလဲ9ပေါက်ပိတ်ထားမှဖွက်ထားတဲ့ပေါက်ကနေပြီးတော့ဖောကဘာလို့မလဲ9 ဖြစ်ပြည့်မယ်မဟုတ်ဘူးလားပေါက်ဘယ်နှပေါက်ဖိတ်ထားသလဲဘယ်နှပေါက်ဖိတ်ထားမှာလဲအဲ့ဒီဖိတ်ထားတဲ့ပေါက်ကနေပြီးတော့ခြောက်ပြီးတော့ဖမ်းရမည်ဖောကတော့ဖြစ်ဖြစ်ပြည့်မယ်မဟုတ်ဘူးလားဖြစ်ပြည့်မယ်ဆိုတော့ဖောကိုမေ့အောင်ဖမ်းရမယ်တောင်ဖို့ဆိုတာခန္ဓာကိုယ်ကြီးပဲတောင်ဖို့ဆိုတာဘာလဲခန္ဓာကိုယ်ကြီးပဲယုတ်ကြီးခန္ဓာကိုယ်ရဲ့တောင်ဖို့ကြီးနဲ့တူတယ် အပေါက်၆ပုတ်ဆိုတာမျက်စိနာနှာခေါင်းလျာကိုယ်စိတ်အဲ့ဒါဒွါရ၆ပါးခေါ်တယ်ဘာခေါ်တယ်မျက်စိနာနာလျာကိုယ်စိတ်ပေါက်ဘယ်နှပေါက်ရှိတဲ့ယောဂီတွေမှာ6ပေါက်မျက်စိကလည်းပဲအကုသိုလ်တွေဝင်တာပဲမဟုတ်ဘူးလားနာကလည်းဝင်တာပဲနှာခေါင်းကလည်းဝင်တာပဲပါးစပ်ကလည်းဝင်တာပဲကိုယ်ကလည်းဝင်တာပဲစိတ်ကလည်းဝင်တာပဲ မဝင်မဝင်ဘူးလားအဲ့ဒီဒေါတာ6ပါးကနေပြီးတော့ကုသအကုသတရားကိလေသာတရားဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်မဖြစ်ပေဘူးလားဖြစ်တယ်ဒီဆိုတော့ဟောကြီးကိုဘယ်လိုဖမ်းမလဲအပေါက်ပနေပေါက်ပိမလဲငါးပါးကိုပိတပတ်ကိုဖွင့်ခုတပောက်ဖွင့်ထားတယ်မဟုတ်ဘူးလားဖောင်းတယ်ပိတယ်မှတ်ခိုင်းတာဘယ်နှပောက်ဖွင့်ထားတယ်လဲမျက်စိကိုလည်းပဲပိတ်ထားတယ်မဟုတ်လားနားလည်းပိတ်ထားတယ်မဟုတ်လားကိုယ့်ကိုပိတ်ထားမှမသိဘူး နော်ဒီဖောကြီးอ่ะနော်တော်ရေးကြည့်တယ်နော်ဘယ်နှပေါက်ပိတ်ထားသလဲဘယ်နှပေါက်ဖိတ်ထားသလဲအဲမနောဒေါရာခေါ်တဲ့စိတ်ကလေးနဲ့ကိုမှတ်ခိုင်းထားတယ်မဟုတ်လားဖောင်းတယ်ပေးတယ်မှန်နာတာကျင်တာကြိုက်တာခဲတာမှန်ဖတ်ခိုင်းနေတယ်မဟုတ်ဘူးလားဖော့ဖတ်ခိုင်းနေမဟုတ်ဘူးလားဖော့ဆိုတာလှုပ်ရှားနေတဲ့စိတ်ပဲဖော့ဆိုတာဘယ်လိုလဲစိတ်ပဲအဲ့ဒီစိတ်ကလေးကိုဖမ်းမြောက်ဖမ်းခိုင်းတယ်မှမဟုတ်ဘူးလားဖောင်းတယ်ပိန်တယ်မှန် ဖောင်ရာကယုတ်တိရာကနံပေရာကယုတ်တိရာကနံညာလန္တာကယုတ်တိရာကနံဗေလန္တာကယုတ်တိရာကနံအဲ့ဒီယုံနာလေးကွဲအောင်အတွဲလိုက်အတွဲလိုက်သိအောင်ဖမ်းမိအောင်မှတ်ခိုင်းနေတာပဲမဟုတ်ဘူးလားဘုလိုပြီးသားနားလည်လားခုဖောကိုဖမ်းတယ်မဟုတ်ဘူးလားဒီဖောကထွက်ပြေးတယ်စေးလေးမထွက်ပြေးဘူးလား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 ဖတ်တာကိုရည်ကြီးတယ်ဖောကပြန်ကိုင်းလိမ့်မယ်အမင်းကိုဖမ်းရင်မလုပ်မလဲဖောကိုင်းလိမ့်မယ်ဘယ်မှာဖမ်းမလဲခေါင်းကိုလက်စေးကိုညှစ်ထားရမယ်ဖောဖမ်းရင်ဖောမင်းရင်ဘာမှထားရမလဲလက်စေးကိုညှစ်ထားရမယ်ဒီဆိုရှင်ဖောပြစ်လို့ရသေးရဲ့လားကိုင်းလို့ရသေးရဲ့လားလက်စေးကိုညှစ်တယ်ဆိုတာမိအောင်ဖမ်းထားပြီးတော့ဖောင်းတယ်ပေတယ်ကို သေသေးချာချာမှန်းပြီးတော့ မှားရင်ဖောက်ကိုက်လို့ရပါမလားပြစ်လို့ရပါမလားအေးတောင်ဖို့ဆိုတာဘာကိုခေါ်သလဲခန္ဓာကိုယ်ကြီးကိုခေါ်သည်အပေါက်၆ပေါက်ဆိုတာဘာကိုခေါ်သလဲသောတာ၆ပါးကိုခေါ်သည်နော်ဖောဆိုတာဘာကိုခေါ်သလဲလှုပ်ရှားနေတဲ့စိတ်ကိုခေါ်သည်ဖမ်းတယ်ဆိုတာဘာကိုခေါ်သလဲရှုမှန်းနေတာကိုခေါ်သည် ဖမ်းမိတယ်ဆိုတော့ဘာကိုခေါ်တယ်လဲသမာဓိဖြစ်တာကိုဆိုသည်အမေလားတန်ဖို့ဆိုတာဘာလဲအပါချဖို့ဆိုတာဘာလဲဟောဆိုတာဘာလဲလှုပ်ရှားနေတဲ့စိတ်ဟောဆိုတာဘာလဲဖမ်းတယ်ဆိုတာဘာလဲဖြူမှန်းနေတာဖမ်းတယ်ဆိုတာဘာလဲဖမ်းမိတယ်ဆိုတာဘာလဲ တမာတိဖြစ်သွားပြီခဏိကတမာတိဖြစ်သွားပြီတစ်ချက်မှတစ်ချက်တမာတိဖြစ်ဆက်ချက်မှဆက်ချက်တမာတိဖြစ်တမာတိဒီလိုဖြစ်သွားပြီဆိုရင်ဝိပဿနာဉာဏ်ပေါ်ဝိပဿနာဉာဏ်ပေါ်ပြီဆိုချင်းလောကီဝိပဿနာဉာဏ်လည်းကုံဆုံးရလောကီမင်္ဂရှိပါလည်းကုံဆုံးရအရိယမင်္ဂဘုံညာပြုံးဆိုရောက်သွားပြီခုလိုပြသက်ချီချီဝေးမဟုတ်ပါဘူးနိဗ္ဗာန်ဆိုတာနီးနီးလေးပါပဲကိုယ်ခန္ဓာကိုယ်ချက်ပါကိုယ်ရှားရတာပါပဲနိဗ္ဗာန်ဘယ်မှာရှားမလဲ တံမိုးကြီးနားလည်သွားပြီလားအော်ရှင်ပဋ္ဌိကယဟန်ကြီးကိုကိုရင်ခုနှစ်နှစ်ငယ်ရွယ်ရှိရရှင်ကိုရင်လေးကဒီတံပိုးကြီးဥပမာပေးပြီးတော့ရှင်ပဋ္ဌိကပိဋကသုံးပုံဆောင်စာချဆရာတို့ပြပေးတယ်နားလည်ပါပြီဗျာရှိတ်ဆက်မဟောနဲ့တော့ပညာဓာတ်ဆိုတော့ဗာတယ်လေနားလည်ပါပြီတဲ့ဒီတံပိုးကြီးဥပမာနားလည်ပါရှိတ်ဆက်မဟောနဲ့တော့သွားပြီးတော့တရားအထုတ်လိုက်တာမကြမီကာလပြီးမှပဲယဟန္တာဖြစ်တော်မူပြီရှင်ပဋ္ဌိကဗာဖြစ်သွားပြီလေ ခဏဖြစ်တော့မူပြီဘုန်းတော်ယောဂီတွေလည်းပဲမကြမီကာလာပြုမှာပဲဩခုဘယ်နိုင်ထုတ်ပြီလဲရှင်းနိုင်ထုတ်ပြီကိုယ်နိုင်ထိုင်သောတပန်ဖြစ်ပြီမိအောင်သာဖမ်းမိတော့ကိုယ်နိုင်ထိုင်ပါဖြစ်မလဲသောတပန်ဖြစ်ကုန်တော့မှာပဲဒီနေ့မဖြစ်နှစ်ဖက်ဖြစ်ပြီနှစ်ဖက်တရားစင်ဒီပြီးတော့သောတပန်ဖြစ်ပြီဗျာရပြီပေါ့တရားကလွယ်လွယ်လေးပါပဲဖမ်းဖို့ကြီးတယ်မဟုတ်ဘူးလားတရားကလွယ်ပါတယ်ဘုရား တမာတိဖြစ်သွားရင်ညာပေါ်သွားတာပါပဲဘာမှမကြောက်ဘူးခက်တာကအလောကိတမာတိပဲနာနာဖမ်းပါပုဒ္ဓိကကိုရိုကြီးဘာဖြစ်သွားပြီလဲညာတာဖြစ်သွားပြီဘာမှမကြောက်ပါဘူးနော်ခုနှစ်ပြည့်မှညာတာဖြစ်တော်မူသွားသည်မကြောက်ပါဘူးဒါကြောင့်တေးသေးချာချာမှတ်ဖို့ယူကြည့်ပါတယ်ဘုရားကိစ္စမှန်းနိုင်ဘာဖြစ်သွားမလဲတရားရသွားတာပါပဲခုခေါ်ရတရားနားလဲတာမဟုတ်လားနားလဲနော် နားလည်ယုံနဲ့ပြီးပါမလားမပြီးသေးဘူးပြီးအောင်ကြည့်ဖို့လိုရနော်ကြိုးစားဖို့လိုပါတယ်ပြန်ဆိုတမာတိဆိုတာဘယ်ဟာလဲတမာတိဆိုတာအာယုန်တစ်ခုတည်းမှာစူးစိုက်တည်ငြိမ်နေတာတမာတိပဲတမာတိဆိုတာဘယ်ဟာလဲ အာယုန်တစ်ခုတည်းမှာစုဆိုင်တည်ငြိမ်နေတာသမာဓိပဲသမာဓိဖြစ်ကြောင်းဆိုတာဘယ်ဟာလဲတတိပဋ္ဌာန်၄ပါးသည်သမာဓိဖြစ်ကြောင်းပဲ မာတိအချံယံဆိုတာပဲဟာလေသမပဒံ၄ပါးသည်သမာတိအချံယံအကြောင်းပဲမမိတယ်မလားပြန်ဆိုထင်ဆဲစင်တမြင်လဥစွာမြည်ပြီးတရားစဉ်းစားပြန်ရာ န္တတရပညာပေါ်ကမိနာမသိရမဆုံးပါမိလီမိကြည့်လည်းငိမ့်မှန်လင်မိယုတ်တွင်ပဲပြဆက်စိတ်စဉ်ယုတ်နံကွဲလျက်ဖြစ်ပြသည်မြင်အနိစ္စဒုက္ခသ ဘောတိမြတ်စွာဘုရားဟောကြားတော်မူအပ်သောတမာတိအကြောင်းတမာတိဖြစ်ခြင်းအကြောင်းတမာတိခံရန်ကြောင့်များကိုရိုးရိုးသေးသေးလေးလေးစားစားနာကြကြပါဓမ္မသောနာကုသကစေနာပေါင်းတို့ရောက်အားလုံးသောယောဂီသူတော်စင်တို့မိမိတို့တန်တမ်းမှာတမာတိဖြစ်အောင်ကြိုးစားရမည်တမာတိဖြစ်ခြင်းအကြောင်းတရားကိုလည်းပဲနားလည်ထားရမည်တမာတိရဲ့အချမ်းအကြောင်းကိုလည်းနားလည်ထားရမည်ဤသုံးပါးကိုသဘောပေါက်နားလည်ပြီးတော့ သေးသေးချာချာရှုမှတ်ပွားများနိုင်ကြပြီလင်ဒုက္ခခါသိချုပ်ငြိတဲ့နိရောဓသစ္စာမညာဘုံညာနိဗ္ဗာန်တရားတူတရားများကိုတယောက်ပြန်အာလုံးမြတ်မောင်းပြုနိုင်ကြပါစေကုန်တည်း